ရှင်ဖျားတပည့်တော်တစ်ခုလောက်ဝေးလျှောက်ပြစီဖျားအရှင်ဖျားဒီနေ့တပည့်တော်မေစောကြီးပါဖျားအရှင်ဘုရားဒီနေ့ဟောတဲ့တရားထဲမှာအိမ်နဲ့သားတစ်ပါးဖုံးတကိုးမရှိတဲ့အတွက် तू ကဘုရားနဲ့ဝေးတဲ့နေရာကိုရောက်သွားတယ်ဆိုရင်တပည့်တော်တို့လူလောကမှာလည်းဒီလိုမျိုးရှိပါတယ်ဗျာတကိုးအဲ့ဒီဓာတုကြီးတဲ့လူတွေလာရင်တော့ဓာတုငယ်တဲ့လူတွေထည့်ပေးရတယ်ဆိုတာတော့အစိုးရဌာနတွေမှာပေါ့နော်ဗျာ တကယ်လို့ရာလူရာခံမရှိတဲ့တာမန်လူဒန်းစားတွေမှာကြတော့ဟိုတချို့ကကြတော့ကိုကိုကိုနှိမ်ချပြီးတော့အနစ်နာခံပြီးတော့သူများကိုနေရာပေးတာမျိုးတွေလည်းရှိပါတယ်ဖေ။အခါကြတော့ဟိုသူများအာနာလိုဖယ်ပေးလိုက်တဲ့လူကတဖြည်းဖြည်းနောက်ရောက်သွားတာဆိုရင်နောက်အဲ့ဒါမျိုးတွေနဲ့အရှိန်ဟောမရှိလို့အဲ့လိုဟိုအတိတ်ဘဝအကူကုသိုလ်ကံအားနည်းလို့ဆိုတာမျိုးနှစ်မျိုးဘလို့ခွဲခြားရမလဲဖေ။ နောက်ခါကျရင်တကယ်တော့တို့ကသူများကိုအားနာပြီးတော့ပဲဖြစ်ဖြစ်အမ်ဟိုဥစားပေးလိုက်တူပြီးတော့ဒီပဲဖြစ်ဖြစ်ဖယ်ပေးလိုက်တဲ့လူကငကိုဘဝအတိတ်ကံကြောင့်ဆိုရင်တကယ်တော့တို့ဖယ်ပေးရတဲ့လူကမဖယ်ပေးဘဲနဲ့ကိုယ့်ကိုပေးနေမယ်ဆိုရင်လည်းရတာပဲဖြစ်အဲ့လိုမျိုးတွေးပြီးတော့တကယ်တော့တို့ဘယ်လိုများခွဲခြားမလဲဖယ်ပေးမဖယ်ပေးတင်တယ်မျိုးမျိုးစဉ်းစားရပါတယ်ဖေ။ဒါဒီလိုရှိရပါတော့ဒီမှာလောကကြီးရာအရာတော့လေဒီမှာမိကုန်ပြီးသွားဗလား။ နေပြီပြီးသွားပါဗျအဲ့ဒါကိုဘယ်လိုခွဲခြားမလဲဆိုတာမေးတော်မူပါဗျအဲ့လောကရေးရာအရာကတော့လောကတစ်ခုရှိရမို့ခုနဘုံကံလို့ဘုံတကူလို့ဆိုတဲ့ဟာကဟိုအများကြီးမူတည်ပါတယ်ဥမာကိုပြစ္ဆုတ်ပံဘဝဆိုကြပါစို့ခုဓမ္မကြီးကဟိုဦးဇင်းတို့ပုဂ္ဂိုလ်တဦးတယောက်ပေါ့လေနေရာလာတဲ့အခါမှာဖယ်ပေးတယ်ပေါ့ကိုကတော့မှတကယ်ဟိုခုန အစိုးရမဟုတ်ဘူးပေါ့ခုနရိုးရိုးပဲဒီတာမန်လူတန်းသားတွေမှာကို့မှာတကယ်တစ်ဖက်ကလေးစားလောက်တဲ့ဂုံတွေပြည့်နေရပေါ့ဟိုဒီလာဘက်ကကိုချင်းတရားဘက်ကကြီးကြီးအတိညာဘက်ကကြီးကြီးပေါ့ဂုံဘက်ကကြီးကြီးပေါ့ပြည့်စုံနေရင်ကိုကဖဲပေးရင်တော့မှပဲသူကကိုကိုဆရာရဲ့နေပါဆရာမရဲ့နေပါဆိုပြီးတော့ကိုကိုအဲ့နေရာကမရွှေ့ခိုင်းဘူးသူကပဲပေးချောက်ပြီးတော့သူကပဲနောက်ဆုတ်ထိုင်းထိုင်းမှာပေါ့အဲတိုးတော့ခုနမိမိမှာကခုနဟိုဆိုလောက်အောင်ဂုံတွေကအများကြီးမရှိခဲ့ရင်တော့လေ ဟိုကိုယ်ကလည်းနေရာပေးပြမှာဒါကတော့ကိုယ့်ဘက်ကကလည်းစာနာစိတ်နဲ့ပေးတာမှန်ပေမဲ့တစ်ဖက်ကလည်းအဲ့ပေးတဲ့နေရာတွေကိုယူကြမှာပဲအဲ့လိုယူရင်ယူနေကိုယ်ကဝေးတော်တာမျိုးတော့ဖြစ်နိုင်တာပေါ့နော်အဲအဲ့ဒါတစ်ခုပေါ့ဟိုကနဟိုနတ်တွေဆိုရင်တော့လေတော့ဒါကကနလို့ပူတင်ရတာပေါ့သူတို့ကတော့ဘုံတကူကြီးရဲ့လူကရောက်လာရင်ဘုံတကူငယ်တဲ့လူတွေကတဖြည်းဖြည်းနဲ့ဝေးသွားတယ်ဆိုတာမျိုးကနတ်လူကရှိနေတော့ဟိုကယာတို့တော့သူကကြည်ရမှာပေါ့ဒါပေမဲ့ တာမန်နတ်သားတစ်ပါးပဲဒါပေမဲ့ဘုံတကုရှိနေတဲ့အခါကျတော့ဟိုအခြားခြားနတ်တွေရောက်လာပြီမင်းသူ့ရဲ့ဘုံတကုနဲ့သူကဖယ်လောက်အောင်သူကဟိုမဖြစ်ဘူးပေါ့နော်အဲ့လိုပဲလူဘောကခုနပြောသလိုပေါ့ကိုကဟိုကြီးနေတဲ့ဂုံတစ်ခုရှိရင်ကိုကကိုနှိမ်ချတယ်ဆိုတော့နိဝါဒတရားပေါ့အဲနိဝါဒတရားရှိတာရှိတာပဲကိုကနှိမ်ချလေလေတစ်ဖက်ကပို့ပြီးတော့ကိုကိုအလေးကတုပြုလေအတိမတ်ပြုလေအာနေပါနေပါဟိုမှာသူတို့တန်ခါလေးဆိုလဲပဲအာရှင်မြတ်လေးနေပါဗျာရှင်မြတ်လေးနေပါဆိုပြီးတော့သူတို့ကပဲတင့်တော်တဲ့နေရာလေးတွေကို လှည့်ယူသွားတာကိုကသူတို့ဘုံမှာနေဝတာနဲ့တော့နှိမ်ချပြီးတော့ဟိုနေရာပေးတယ်ဒါပေမဲ့သူတို့လည်းကိုယ်ကိုပြန်တိမပြူတာပေါ့ငယ်ကိုကခုနလိုအဲ့လိုမျိုးဂုံတွေတိတ်မရှိဘူးဆိုခဲ့ရင်တခုခုပေါ့ဂုံအများလေးစားလောက်အောင်မရှိထားဘူးဘုံတကူမရှိထားဘူးဆိုရင်တော့ခုနပြောသလိုပေါ့ကိုကလည်းနေဝတာနဲ့နေရာပေးတယ်သူတို့ကလည်းယူမှာပဲအဲ့သဘောလေးတွေဆက်ဆက်နေတာပေါ့နော်อืมတင်ပါဗျာ အဲတခုတော့လည်းလည်းဇောတစ်ခါတက်ပြစီဖေ။တပည့်တော်အနေနဲ့ကဒါနသီလဘာဝနာနဲ့ပညာတွေကတပည့်တော်ဖယ်ပြီးတဲ့လူတွေထဲမြင့်နေဆိုပေမဲ့သူတို့ကချိုးတွေကြတော့အတ္တကြီးတဲ့လူတွေကြတော့မဘတ်စကားပေါ်မှာပဲကြည်ကြည်ဖေ။တနေရာစာကိုနှစ်ယောက်ထိုင်လို့ရနေမယ်တယောက်ထဲရအောင်ထိုင်နေတဲ့လူမျိုးလည်းရှိတယ်ဖေ။အဲဟိုမှာကိုဝင်တယ်လာမယ်အသက်ကြီးတဲ့လူလာမယ်ဆိုဖယ်ပေးရမယ်အဲ့လိုမျိုးကြမဖယ်ပေးဘူးလို့ပြအဲ့လိုမျိုးလူတွေလူတန်းစားကြီးကြတော့ တွေ့တဲ့အခါမှာနောက်မှတပည့်တော်တို့ကဟိုထောက်ထားစရာတွေရှိပြီးတော့ဖယ်ပေးလိုက်တာမျိုးတွေလည်းရှိတယ်ပြဒါပေမဲ့သူတို့ကအဲ့ဒါအခွင့်ကောင်းယူပြီးတော့အတောက်ရှေ့တန်းတင်တဲ့ခါကျတော့ဟိုအများမြင်မှာလည်းမသိတော့တလူဖြစ်တာပေါ့နော်ပြအဲနောက်ပြီးတော့တစ်ခါတလေမဟုတ်ဘူးအများနဲ့ကိုငါဆိုရက်အတရွယ်ရှေ့တန်းတင်ကြတော့လေတပည့်တော်တို့မှလည်းပြန်ပြန်စဉ်းစားကြည့်မိတာအဲ့လိုကြောင့်ပါဗျာ အဲ့ဒါကတော့ခုနတစ်မျိုးရှိပါတယ်ဟိုဒါကတော့ဦးဇင်းတော်ခုနရေပုံရပေါ့အသိဉာဏ်ရှိတဲ့လူတွေနဲ့ဘဝချင်းမှာဖြစ်တတ်တာဆိုတော့ခုနလိုပေါ့အသိဉာဏ်နေပါလေလူတွေသို့မဟုတ်အတ္တသိကြီးလူတဲ့ကြီးရဲ့လူတွေနဲ့ဟိုခုနလိုစုံရကြုံရပြန်တဲ့ဒီလိုလူမျိုးတွေကတော့အများစုတော့မဖြစ်နိုင်ဘူးပေါ့လေရေပုံရအ ਨੇ စုတော့ရှိနိုင်တာပေါ့ဒါတွေကရှိတဲ့အခါကျရင်တော့ဦးဇင်းတို့ကကိုယ့်ရဲ့ဒီဟိုဟာကိုမချရအောင် ကိုယ့်ရဲ့ဒီဟိုပေါ့မနိဝတာဂုံဒါကိုနေရပေးရရှိတာကိုကပေးလိုက်မယ် तू ယူခြင်းလို့ယူလဲယူစိတ်တွေပေါ့အဲ့ဒါကြရင်တော့ဟိုကိုကဒီပေးလိုက်ခြင်းအပြင်ကိုမှပို့ပို့ပြီးတော့ဟိုဘဝမှာအဲတန်တရာမှာကိုပို့ပြီးတော့အများကမြင်ပါတယ်ဥမာကိုကတုတ်တဲ့ဆိုကြပါစို့ဂုံအပြင်ကြီးတဲ့ပုဂ္ဂိုလ်တယောက်ပေါ့ကိုကဘာတစ်ခုခုတနည်းအားကိုတာတယ်ပေါ့နော်ဒါပေမဲ့ကိုကတော့နေဝတာတရားနဲ့နှင်ချပြီးတော့ကိုကနေရာပေးလိုက်တယ် အဲခုနဝင်ယူတဲ့လူကဘာမှမရှိဘဲနဲ့ယူတယ်ဆိုရင်တော့မှပဲအဲ့ဒါဟိုအများတွေကကိုယ့်ကိုတနည်းတနည်းတစ်ပုံနဲ့ပို့ပြီးတော့တောင်လေးစားသွားသေးတယ်။အော်တော်လိုက်တာဆိုပြီးတော့လေဒီကာရနေမှာဦးဇင်းတို့ဒီဟိုဟိုလူလူလူမှုဆက်ဆံရေးပဲဆိုကြပါတော့ဦးဇင်းတို့ကဒီလူကိုဒါပေးလိုက်တယ်ပေါ့ဒီလူကိုနဲ့ဒီလူကယူချင်းနေလို့ကိုကပေးလိုက်တာပေါ့နော်မတန်မှန်းတော့တည်တယ်ဓမ္မုတ်ပေးတယ်သူ့မို့လဲသူ့ပုံမှာတိခံပေးလိုက်တယ်မတန်မှန်းတော့တည်တယ်တိခံပေးလိုက်တယ် တော့သူ့ကိုသိခံပြီလို့သူရှိရတော့ကိုဘာမှပြန်ရမှာမဟုတ်ဘူးမမျောလင်းနဲ့ဒါပေမဲ့သူ့ကိုကိုပေးလိုက်ခြင်းအပြင်ကျန်တဲ့နေရာတွေကအများကြီးရလာလူလူတွေဆိုတော့တတ္တဝါတွေဆိုတော့မျက်စိတွေရှိတာပေါ့နော်မျက်စိတွေရှိတယ်မြင်ကြတယ်အဲ့ဒီသဘောတော့ရှိပါတယ်အဲ့တော့ဦးဇင်းတို့ကကိုကဒီလှုပ်တဲ့လှုပ်တဲ့တဲ့ခုနနေဝတာတရားဒါလေးတွေကိုတော့ဟိုမပြည့်စည်သွားစီနဲ့ပေါ့လူမိုက်နဲ့ရှင်နဲ့ကိုကမမိုက်နဲ့ပေါ့နော်တင်ပါဗျာတင်ပါဗျာကျေးဇူးတင်ပါတယ်ဗျာ ဆရာတော်ဗျာဘူးရောတန်ဖြစ်ပါဗျာအေးအေးအေးဘူးရောမိကုန်းနှစ်ခုအတူလေးဆက်ခွင့်ပြုပါဗျာအာတခုကဟောအကောင်းဆုံးကုသိုလ်အင်္ဂါ3ရက်ဆရာတော်ဒီနေ့ဟောသွားတဲ့ထဲမှာဉာဏ်ရှင်နာနဲ့ပတ်သက်လို့ပါဗျာဉာဏ်ရှင်နာနဲ့ပတ်သက်လို့ဟိုတစ်နဲ့နှစ်ဘယ်ဟာကောင်းလဲပေါ့ဗျာအဲ့တော့နံပါတ်1ကဘာလဲဆိုတော့ဉာဏ်ရှင်တယ်ဆိုတဲ့နေရာမှာ ဟိုတချို့လူစင်မှာထားတဲ့လူနေစဲမှာထားတဲ့စိတ်ထားတဲ့ခါမှာညံရှင်တဲ့ခါမှာတချို့ကဒီအလောင်းတော်ကြီးများလှူတကယ်ဆိုပါရမီများအောင်အလူကပုဂ္ဂိုလ်ရဲ့ချမ်းသာမှုကိုပဲရှေ့ရှုပြီးတော့တခြားကိုယ့်ရဲ့မိမိရဲ့ကောင်းကျိုးရလဒ်တွေကိုဘာမှမစင်စားမနဲ့အလူကပုဂ္ဂိုလ်ရဲ့ချမ်းသာမှုကိုပဲလှူတာနံပါတ်1ပေါ့ဗျာနံပါတ်2ကတော့ဆရာတော်ဒီနေ့ရှင်းပြသွားသလိုပဲ ဟိုအလူပေးလူခါလည်းမမြဲဘူးအလူအလူလူပဲဝိထုကလည်းမမြဲဘူးဆိုတော့အနိစ္စကိုစင်ကျင်ပြီးတော့ဖြူတာပေါ့ဗျာအဲ့တော့တင်းတဲ့နှစ်ကဘယ်ဟာပိုကောင်းပါလဲဗျာအဲ့အဲ့ဟာကဟိုမေခွန်းရတော့လက်ရှိရောနှစ်ခုလို့ထင်ရတာပေါ့နော်တကယ်တော့ဟိုဟိုနှစ်ခုမကွဲဘူးမကွဲဘူးဆိုတဲ့သဘောကဒါလိုပြောချင်တာခုနဒီဟိုအလောင်းတော်ကြီးတွေများခဲ့တော့ပေါ့နော်ဟိုအကျိုးကိုမမျှော်ဘူးဆိုတာ ဒီကံနဲ့ကံရဲ့အကျိုးကိုဟိုစင်ရင်တာနဲ့အကျိုးကိုမျှော်ဖို့တာနဲ့ကတော့မတူဘူးခုနမုံမြတ်တဲ့ပါရမီထိုက်တဲ့ပေါ်ဥမာကိုလူကံပုဂ္ဂိုလ်တွေပေါ်မှာမေတ္တာထားထားပြီးတော့လူဝဝတ္ထုကိုပြုစုစည်တင်နဲ့ပြင်ဆင်ပြင်ဆင်ပြီးတဲ့အခါမှာဘာမှရဖို့အကျိုးကိုမမျှော်ဘူးအဲ့ကနေဘာမှရလို့စိတ်မရှိဘူးတကယ်မုံမြတ်တဲ့ပါရမီမြောက်လူတာပေါ့ဒါကတော့မှန်တယ်တိုးတော့အဲ့မှာဘာပါလို့ဆိုဉာဏ်ပါရတယ် အဲ့ဉာဏ်ကခုနဆင်ញင်တာမဟုတ်ဘူးမဟုတ်လိုချင်တာမဟုတ်ဘူးဥမာငါတို့ဒီဒီကုသိုလ်ကောင်းမှုပြုလို့ဘာကြီးတော့ရမယ်လူချမ်းသာဖြစ်မယ်နတ်ချမ်းသာဖြစ်မယ်ဆိုပြီးတော့အဲ့ဒါကိုတောင်းတတာမပါဘူးတွတ်တော့ဒါလို့ရင်ဒါရတယ်ဆိုတော့အတိဉာဏ်တော့ရှိထားအဲ့ဒါမတူဘူးဆင်ញင်တာပေါ့အတိဉာဏ်ဆိုဆင်ញင်တတ်တယ်ဩကောင်းတာလို့ရင်ကောင်းကျိုးရတယ်ဒါနပင်ဥစ္စာပေါ်တယ်ခုနအသက်ရှိတယ်ဆိုတော့ဒီလိုအကျိုးတရားတွေကိုကဆင်ញင်ရတယ်ဒီအကျိုးတရားတွေကိုဘုရားရှင်ဒီ တုတ်တန်တွေအများကြီးရှိအောင်ဥမာဘောဓနာတုတ်တို့တပ္ပုရိတဒါနတုတ်တို့ဒီတုတ်တွေအကုန်လုံးအင်္ဂုတ္တရနိကေမာတိတာဒါနရဲ့အကျိုးတွေကိုအကုန်ဟောထားတာအဲ့ဒါနရဲ့အကျိုးတွေကိုဟောထားတာဒီမင်းတို့အဲ့စုတွေတောင်းဖို့ဟောထားတာမဟုတ်ဘူးဘုရားရှင်ကကဲတာဝကတွေငါသားတို့ငါจิตသားจิตသမီးတို့အဲ့လိုစုတွေတောင်းပြီးတော့ပြုကြတယ်ဒါလိုဟောတာမဟုတ်ဘူးဒါပေမဲ့အဲ့အကျိုးတရားတွေတော့ဘုရားရှင်ဟောတယ်ဘာကြောင့်လို့မေးတော့အကျိုးကိုသိပါမှလုံးရတဲ့အလုတ်က အားပါတာပေါ့နော်ဗမာလိုနားလည်အောင်ပြောရင်အားပါတယ်အင်အားပါတယ်လှုပ်ချင်ကန်ကြီးတွေပိုထက်တန်တယ်ခုနအသင်္ခါရိကဖြစ်တယ်အဲ့ဒီအတွက်ကြောင့်ဦးဇင်းတို့အကျိုးကိုဆင်ခြင်ရဒါပေမဲ့အဲ့အကျိုးကိုဆင်ခြင်တဲ့နောက်ပိုင်းမှာလိုချင်တာတော့မပါရအောင်အဲ့ဒီတကားနှစ်ခုကအင်မတန်ကပ်ပါတယ်အင်မတန်နီးကပ်တဲ့အတွက်ကြောင့်အကျိုးကိုဆင်ခြင်တာနဲ့လိုချင်တာနဲ့ဒီမတူဘူးအဲ့တော့လိုချင်မှုတော့မပါရဘူးဒါလို့ရင်ဒီအကျိုးတော့ရတယ်ဒါကြောင့်မလို့ဦးဇင်းတို့ဆရာတော်သမီးတော်တွေတရားဟောလို့ရှိရင် ဆူတောင်းခိုင်းတာမဟုတ်ဘူးဒါပေမဲ့အကျိုးကိုတော့ဒါနဆိုဒါနအကျိုးသီလဆိုသီလအကျိုးထက်မဟုတ်ဘူးလားဟောတယ်အဲ့ဒါကဘာလဲဆိုတော့မေးတော့ခုနပြောသလိုအကျိုးကိုသိလိုက်မှတခါကြီးတွေဒီနံပါတ်1လုံနေတဲ့အချိန်မှာလဲအားထက်တဲ့တန်တန်နဲ့လုံချင်တယ်ဟိုဆန္ဒတက်တွေအားကောင်းလာမယ်ဟောနောက်တစ်ခါလုံမိတဲ့အချိန်မှာလဲပဲသူကဟိုဓာတ်တော်အတ္တမနောလို့ခေါ်တာပေါ့ပေးလူပြီးတဲ့နောက်ဒါနတကုပေးလူပြီးတဲ့နောက်မှာလဲဝမ်းမြောက်တဲ့စိတ်ဖြစ်တယ်ဘာဖြစ်လို့တော့ဒါသည်ကုန်းသွားတာမဟုတ်ဘူး ဒါဒီဒီဒါနတစ်ခုပေးလိုက်ခြင်းဒီသူ့ရဲ့အကျိုးတရားတွေဒီအင်မတကိုတကယ်ဖရာဟိုအလောင်းတော်ကြီးတွေကဲ့သို့ပေါ့အက္ခတာဝကမာတာဝကအလောင်းတော်ကြီးတွေကဲ့သို့ပါရမီတရားကြီးတွေကိုငါတို့စုဆောင်းခွင့်ရလိုက်တာဆိုတဲ့အဲ့ဒီအတိညာစင်ရင်မှုကဦးဇင်းတို့ကိုဝမ်းမြောက်စေတာပြုတ်ပြီးတဲ့အချိန်မှာလည်းဘယ်ချင်းစဉ်းစားလိုက်စဉ်းစားလိုက်ဝမ်းမြောက်နေတာပဲအဲ့ဒါဘာလဲလို့မေးတဲ့အခါကျတော့ဒီကံကံနဲ့အကျိုးကိုတက်တည်နားလဲတဲ့ဉာဏ်ပညာအဲ့ဒါဒီလိုချင်နေတာမဟုတ်ဘူး အာငါဖျားဖြစ်ဖို့ဖျားဖြစ်ဖို့ဖျားဖြစ်ဖို့သူလည်းလူချင်းစိတ်ကြီးမဟုတ်ဘူးဒါပေမဲ့ဖျားဖြစ်တဲ့ကျင့်တဲ့တကူကိုငါကျင့်တယ်ဒါမှမဟုတ်ခဏရိယာသူတော်ကောင်းကြီးကျင့်တဲ့ကျင့်တဲ့တကူကိုငါကျင့်နိုင်ပြီဆိုပြီးဝမ်းမြောက်တာဒီအကျင့်ကိုကျင့်ရင်ဒီလိုအကျိုးတွေရတယ်ဆိုပြီးစင်ကျင်တာမျှတာဖြစ်တယ်အဲ့ဒါကစန္ဒတက်လူကျင်တာတော့မဟုတ်ဘူးလူကျင်တာကဥမာဆိုရအသိဉာဏ်မရှိတဲ့လူပဲဖြစ်ဖြစ်ပေါ့သူကလူချမ်းသာဖြစ်ခြင်းနဲ့လူချမ်းသာဖြစ်ခြင်းနဲ့ပစ္စုပန်ဘဝဆိုတဲ့ခုနလိုပေါ့ဟာဟိုဒါနပြုလို့ခုနဟို အာတိန့်ကြီးပေါက်မယ်အာလက်လာဘာတွေတိုးလာမယ်ဆိုတဲ့အဲ့လိုချင်မှုကြီးနဲ့ပြုနေရင်တော့အဲ့ဒါကလိုချင်စိတ်ပါတယ်အဲခုနစင်ញင်တာဒီလိုချင်တာမဟုတ်ဘူးတို့နဲ့ကြောင့်ဦးဇင်းတို့ကဘယ်တာကောင်းလဲလို့မေးရင်အဲ့နှစ်ခုကအတူတူဖြစ်တဲ့အတွက်ကြောင့်အဲ့လိုလေဘုရားစရှိတဲ့အရိယာသူတော်ကောင်းကြီးကဲ့သို့လေစင်ញင်ရမယ်အခုနဉာဏ်ပညာပေါ့ခုနကံကံရဲ့အကျိုးပေါ်မှာယုံကြည်တဲ့ဉာဏ်ပညာလဲအဲ့ဒါအတူတူအဲ့ဉာဏ်ဆိုတဲ့အထဲမှာပါတဲ့အတွက်အဲ့တိုင်းမျိုးစူးစမ်းပြီးတော့ပြုရပါမယ်အဲ့နှစ်ခုကိုပေါင်းပြီးပြုရမယ်လို့ပြောပါတယ် ဟိုတစ်ကကောင်းတယ်နှစ်ကကောင်းတယ်ကိုတစ်ကောနှစ်ကောပေါင်းလိုက်ရမှာပဲဟုတ်ပလားအဲ့ဒီသဘောပေါက်လားမသိဘူးအဲသဘောပေါက်ပါဗျာအဲ့ဒါမင်းတို့ကတော့လေတစ်နဲ့နှစ်ပါပဲဗျာအဲ့ဒါဆူတောင်းတာနဲ့ပတ်သက်လို့တစ်နဲ့နှစ်ဗျာကောင်းလဲပေါ့ဗျာအဲ့တော့အများဆရာတော်ဒီဟိုလူတိုင်းလူတိုင်းပြောလို့ရှိတာကတော့ဟိုမဖို့နိဗ္ဗာန်ကိုရောက်ရန်အထောက်ပံ့ဖြစ်ပါစေဆိုပြီးတော့ဟိုစူပီလေးရှိပါတယ်ဗျာဟုတ်ဟို ဆရာတော်ကြီးတပါးဒီကြွအောင်ကတော့ဟောသွားတာကတော့ဆူတောင်းတာ target တခြား target လောက်ပြီးတော့တောင်းရင်ရတယ်ပေါ့နော်တောင်းတင်တယ်ပေါ့နော်အဲ့ဒါတော့ရှင်မဟာကတ္တဖအလောင်းနေရာကိုတော်မြတ်ကြီးဟာသူကလှူပြီးတဲ့အခါမှာဒီပြစ္ဆေကဗုဒ္ဓကိုလှူတဲ့အခါမှာဒီနောက်ဘဝတွေຢာတိုင်းຢာတိုင်းဘိရင်သားကြီးပဲဖြစ်ရပါလို့တထေးသားကြီးပဲဖြစ်ရပါလို့နောက်နောက်ကျွတ်တဲဝင်ပဲအခါမှာဘယ်ကူလျင်မြန်စွာ နော်မက်ဖို့တရားကိုလွယ်ကူလိမ့်မယ်သာရပါလေဆူတောင်းတော့ကြောင့်သူဆူတောင်းတဲ့အတိုင်းဖြစ်တယ်ပေါ့နော်ဒါကြောင့်ဆူတောင်းကောင်းတယ်ဆိုတော့ဟောပါဗျာအဲ့ဒီတစ်နဲ့နှစ်ကဘယ်ဟာယူရပါအောင်လဲပေါ့အဲ့ဒီလိုတကယ်ကြီးဟိုစုနှစ်မျိုးရှိတာပေါ့ဆူတောင်းတဲ့ခါမှာဦးဇင်းတို့လည်းဟိုပြီးခဲ့တဲ့အပတ်တရားလောက်တင်တယ်ဟောဘူးတဲ့ထင်တာပဲဒီဆူတောင်းတာနဲ့ပတ်သက်လို့လေကောင်းမှုတစ်ခုပြုရင်တော့ဆူတောင်းတဲ့နဲ့ဆူတောင်းတယ်ဆိုတဲ့အပိုင်းမှာဒီ လောကီစုနဲ့လောကုတ္တရာစုဆိုနှမျိုးတော့ရှိတာပေါ့နော်လောကီတစ်ခုကိုဥတည်ပြီးလောကီကိုဥတည်ပြီးတောင်းတဲ့စုရှိတယ်လောကုတ္တရာကိုဥတည်ပြီးတောင်းတဲ့စုရှိတာပေါ့အဲ့လိုနှစ်စုရှိတဲ့အခါမှာတော့ကိုကတော့ကိုယ့်ကိုရွေးချယ်အောင်ငါဒီဘာကိုလိုချင်လဲပေါ့ဘာကိုလိုချင်လဲလို့ဟိုရွေးချယ်ပြီးတော့မြန်မြန်တန်တရာခီးဆုံးရင်ကျင်နေဆိုရင်တော့ဟိုလောကုတ္တရာကိုတစ်ခုတည်းကိုတောင်းတင်တယ်ပေါ့အမှတာရကတစ်ခုဆိုဦးစင်းတို့မကြမကြသုံးလေးရှိပါတယ်ဟိုဟိုဒီပြောလေးရှိပါတယ်ဒီဇောတိကဟို လောင်းလျာလေးအတိတ်ဘဝအညီကိုနှစ်ယောက်ဖြစ်ခဲ့တယ်ညီကိုနှစ်ယောက်ဖြစ်ခဲ့တော့သူတို့ကတောင်ရလှုပ်ရှားတယ်တောင်ရလှုပ်ရှားရင်းနဲ့တနေ့မှဦးဇင်းတို့ဇောတိကလောင်းလျာကကြံကင်းကိုသွားကြံကင်းကိုသွားပြီးကြံမှာကတော့ကြံကင်းထဲမှာလှုပ်ရှားပြုစရာတွေလှုပ်ပြီးတဲ့အခါမှာပြန်တော့မယ်ဆိုတော့ကြံနှစ်ချောင်းသူ့အတွက်တစ်ချောင်းသူ့ကိုအတွက်တစ်ချောင်းနှစ်ချောင်းခုတ်ပြီးတော့ထမ်းပြန်လာလမ်းမှာပြည့်စေကဗုဒ္ဓတပားနဲ့တွေ့တွေ့တဲ့အခါကျတော့အဲ့ပြည့်စေကဗုဒ္ဓကိုသူကချီညိုတော့အဲ့ကြံကိုတခါတည်းဟိုကြံရင်ညှစ်ပြီးတော့လှူလိုက်တယ်ပေါ့လေဟိုကတော့ခေကကြံတော့ညှစ်ရတာလေအင်မတန်လွယ်တယ် ထားပါတော့အဲ့ဒါညှစ်ပြီးလို့ရတော့ပြစ္ဆေကဗုဒ္ဓကလည်းသူသရာတရားဖြစ်အောင်ဆိုပြီးတော့သူရှင်းမာနေအဲ့ဒါဖုံးပေးလိုက်တာသူရှင်းမာနေဖုံးပေးလိုက်တော့ကုံသွားတယ်ကုံသွားတော့တကားတဲ့သရာတရားကလည်းတခါဟိုဟိုအင်မတန်ကိုပေါ့လေဟိုအားကောင်းလာအားကောင်းလာတော့ထပ်လူချင်းစိတ်ပေါက်တော့ရှင်ပြလူခံမအောင်ဆိုပြီးတော့နောက်တဲ့ကြံတစ်ချောင်းအကုတ်အတွက်ကြံပေါ့အကုတ်အတွက်ကြံကြတော့သူစိတ်ထဲမှာကဲအကိုကကုသိုလ်ကောင်းမှုကအဖို့ဘာကကိုလူချင်းနဲ့အမျှပေးဝေမယ်ဒါမှမဟုတ်လို့ဟိုကြံကိုပဲလိုချင်တယ်ဆိုတော့နောက်နေ့မှပြန်ခုတ်ပေးမယ်ဆိုပြီးတခါထပ်ပြီးတော့အဲ့ဒီကြံတစ်ချောင်းကိုပြစ္ဆေကဗုဒ္ဓကိုလှူလိုက်တယ် အဲ့ခါမှာလှူတဲ့ခါမှာလှူပြီးတော့သူကဘာဆိုတောင်းလုံးဆိုတော့အရှင်ဘုရားဒီကုသိုလ်ကောင်းမှုကြောင့်ဟိုလူချမ်းသာနတ်ချမ်းသာလည်းဖြစ်ရပါလို့ဤဒါလူချမ်းသာနတ်ချမ်းသာဆူတောင်းတယ်ပြီးတဲ့အခါရှင်မြတ်တို့သိရတဲ့ထိုးထွင်းမိသိရတဲ့ဒီတိတ္တလေးပါးကိုလည်းထိုးထွင်းသိရပါလို့ဒါကတော့ဟိုနိဗ္ဗာန်ကိုဆူတောင်းတာပေါ့နော်အဲ့လိုဆူတောင်းပြီးတော့လှူလိုက်တယ်ပြည့်စကဘုရားကလည်းဟိုပြည့်တောင်းတဲ့ဆူပြည့်စီဆိုပြီးတော့ဆူပေးပြီးပြန်ကြွသွားကြွသွားပြီးတော့ဟိုအပြည့်စကဘုရား900နဲ့အတူဒီကောင်းကင်ကြီးနဲ့ပြန်ကြွသွားပြီးဟို ပိဋိကိရိတောင်ရောက်တဲ့အခါမှာဒီပိဋိကဘုရားငါးနဲ့တူဒီကြံရီကိုမျှပြီးဖုံးပေးတယ်သူသရတရားဖြစ်အောင်သူမြင်အောင်ဖန်တီးထားပြီးအဲ့မှာဖုံးပေးတော့တခါလဲမြင်းနေရတာစိတ်ထဲမှာအယံကိုဝမ်းမြောက်တာထားပါတော့ဒါကကုစုတခုပြုခဲ့ပြီးပြီဆူတောင်းခဲ့ပြီးဆူတောင်းပြီးတော့ပြန်သွားတယ်အိမ်ရောက်တဲ့အခါကျတော့အကျိုးအကြောင်းအကိုကိုလှုပ်ပြတယ်ဒီလိုတော့ပြုခဲ့တယ်အဲ့တော့ကြံကိုယူမလားကုသိုလ်ကောင်းမှုကဖို့ပါကကိုယူမလားအကိုလှုပ်သူကလည်းဒါဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဖြစ်တော့ကုသိုလ်ကောင်းမှုကဖို့ကိုယူမယ်ဆိုပြီးတော့ကုသိုလ်ကောင်းမှုကို ဒါဓာတုခေါ်တယ်ပေါ့ဓာတုခေါ်ပြီးတဲ့အခါအကုန်လုံးသူကလည်းဆူတောင်းတယ်ဒီကုသိုလ်ကောင်းမှုကြောင့်ဒါရှင်ပြိတ္တကဗုဒ္ဓတို့ထိုးထွင်းသိရတဲ့တိဋ္ဌာလေးပါကိုထိုးထွင်းရသိရပါလို့ဤဆိုပြီးသူကဟိုနိဗ္ဗာန်တခုတည်းဆူတောင်းတယ်ပေါ့ဟိုတက်တဲ့ဆူတောင်းပြီးတော့ဒါတဏ္ဍာကိုကျင်လဲလာလိုက်တာကြားလာပြီးမှဆက်ပြောပါကြားပါဗျာ အဲ့လိုနဲ့ဟိုနိဗ္ဗာန်ကိုတောင်းတပြီးတော့ဆုတောင်းနေတာပေါ့ဆုတောင်းပြီးတော့တန်ត្រာကျင်နေလိုက်တာဦးဇင်းတို့ကတ္တပဘုရားရှင် လက်ထက်ရောက်လာရောက်လာတဲ့အခါကျတော့ဒီဒါနရဲ့အကျိုးကခုနဆုတောင်းတောင်းမတောင်းတောင်းတော့သူကဒီဒါနရဲ့အကျိုးကြောင့်တော့လူချမ်းသာလာဖြစ်တယ်ညီကိုနှစ်ယောက်လုံးတတိမျိုးမှလာဖြစ်တယ်ပြီးပြီးတော့ဒီကာမဂုဏ်စည်းစိမ်တွေခံစားပြီးနေလိုက်တာတနေ့မှာခုနတရားနာခွင့်ရတယ်အကုန်လုံးသူကတရားနာခွင့်ရတဲ့အခါကျတော့တခါလေကတ္တပဘုရားဓမ္မောကတရားနာပြီးတော့တခါလေသန္တာဥစဉ်ရဲ့ဒုက္ခကြီးကဘေးကိုမြင်ပြီးတော့ ဒါလည်းသာသနာပေါင်းဝင်ပြီးတော့လွတ်ရလွတ်ကြောင်ကြင့်မယ်ဆိုသာသနာပေါင်းဝင်မယ်ပေါ့အဲ့ဒါအိမ်မြတ်ရောက်တော့ညီကိုတိုင်ပင်တယ်ငါတော့တရားနာပြီးတော့သာသနာဥဒ္ဒကကလွတ်အောင်လွတ်အောင်နိဗ္ဗာန်ကိုရောက်ဖို့ရန်အတွက်သာသနာပေါင်းဝင်ကြင့်တော့မယ်အညီလို့သူကလည်းကြင့်ပါလားဆိုညီလို့သူကအဲ့ကြဘာပြောတော့ရရှိကြတဲ့စီစဉ်ဥစ္စာလေးတွေမစွန့်နိုင်သေးဘူးအဲ့တော့ကောင်းကျုပ်ကတော့ကောင်းကောင်းစီစဉ်နေခံစားရင်လူ့ဘဝနဲ့ပဲ သာသနာတော်ကိုချီးမြှောက်ထောက်ပံ့အောင်မယ်ဆိုသူကကြံခဲ့လိုက်ကြံခဲ့လိုက်တော့ခုနအကိုလို့သူကသာသနာပေါင်းဝင်ပြီးအဲ့ကတ္တဗဖျားရှင်လက်ထက်မှာပဲကျွတ်တန်းဝင်ရဟနာဖြစ်တယ်ပေါ့ဒုက္ခတွေကုန်သွားတယ်အဲ့ဇောရိကတရိယာဘာဖြစ်တော့အဲ့ကတ္တမဘညာထံပေါင်းမှာလည်းပဲတခါလေသူကြီးကြီးကြီးလူတန်းမှာလည်းလှူပြီးတော့အဲ့ကမ္မကုံစီစဉ်ကြီးခံစားနေလိုက်တာအဲ့ဘဝမှာကျွတ်တန်းဝင်ကျွတ်တန်းဝင်ဘလောက်ကြာဆိုဦးဇင်းတို့ဘုရားရှင်ထံပေါင်းရောက်မှာကျွတ်တန်းဝင်အဲ့တော့ဦးဇင်းတို့ဘုရားတဆူတဆူရဲ့ကြာဒီအင်မတန်ရှင်ရတဲ့တန်ត្រာကြီးအဲ့ရှင်ရတဲ့တန်ត្រာကြီးမှာဆင်းရဲဒုက္ခတွေဆိုတာထက်နေတာ အဲ့ဆင်းရဲဒုက္ခတွေကိုသူခံစားခဲ့တယ်တိုးတော့ဒီအာမဂုံချမ်းသာလူချမ်းသာနတ်ချမ်းသာတို့သူခံစားရတာပေါ့နောက်ဆုံးဦးဇင်းတို့ပြချင်းခံမောက်ရောက်မှာဒီတောင်းဝင်အဲ့သဘောလေးတွေတော့ရှိရှင်းတဲ့မှာကျတော့လောကိစုတောင်းတယ်လောကုတ္တရာစုတောင်းတာကတော့လောကိစုထဲတော့လောကုတ္တရာစုကတော့ပြီးတော့ဥတေကိုကောင်းတယ်တိုးတော့လောကိစုတွေမတောင်းကောင်းဘူးလားဒီလိုပြောတာတော့မဟုတ်လောကိစုတွေတောင်းအဲ့သဘောလေးတွေတော့ရှိတယ်တဏ္ဍာကဟိုဟိုတော့ ကျုံလာတဲ့အခါမှာလူချမ်းသာဖြစ်လာတယ်ကိုကဆူတောင်းမိယူထားတဲ့အဲ့လူချမ်းသာဖြစ်တဲ့အခါအဲ့ဒါတွေစွန့်ဖို့ခက်နေတယ်ဟုတ်လားနိဗ္ဗာန်ကိုဆူတောင်းထားတဲ့အတွက်ကြောင့်လူဒါနအတွက်တော့ချမ်းသာမှာပဲဒါပေမဲ့ချမ်းသာတဲ့ပြည်ရင်ဥစ္စာတွေကိုလောလောကူကူနဲ့စွန့်နိုင်တဲ့သဘောရှိအဲ့ဒါကဒီဆူတောင်းပုံမှာလည်းမူတည်တယ်ဒါကြောင့်မို့လို့ဟိုနိဗ္ဗာန်ကိုတခုတည်းဆူတောင်းနိုင်ရင်အကောင်းဆုံးပဲလို့ဘယ်လိုဆရာတော်များကပြောကြည့်သိကြတာနော်ဟုတ်ပြီပါဗျာဒီလိုဥပဒေပါဗျာ 你一般呢？